မနေ့ကကလျာဏမိတ်တဖိတ်စေကောင်းမှာပြည့်စုံရမယ့်အင်္ဂါတွေပြတ်ပတ်ပါတယ်ကလျာဏမိတ်တဟာသတ္တတရားနဲ့လည်းပြည့်စုံရမယ်ဆိုတာပြတ်ပတ်ပါတယ်သီလနဲ့လည်းပြည့်စုံရမယ်ဆိုတာလည်းပြတ်သွားပါတယ်။အဲတော့တုတ္တနဲ့လည်းပြည့်စုံရမယ်ဆိုတာလည်းပြတ်သွားပါတယ်။သာသနဲ့လည်းပြည့်စုံရမယ်၊ဝိရိယနဲ့လည်းပြည့်စုံရမယ်၊သတိနဲ့လည်းပြည့်စုံရမယ် တမာရီနဲ့လည်းပြည့်စုံပညာနဲ့လည်းပြည့်စုံရမယ်လို့ပြောသွားပါတယ်။အဲဒီကိုယ်ငါတွေကတခုချင်းတခုချင်းပြည့်စုံခြင်းကြောင့်ရနိုင်တဲ့အကျိုးသွားလေးတွေဒီနေ့ဆက်လက်ပြီးတော့ရှင်းပြဖို့ပါပဲ။အဲဒီခုနှစ်မျိုးထဲမှာသတ္တတရားနဲ့ပြည့်စုံခြင်းကြောင့်မြတ်စွာဘုရားရဲ့ဉာဏ်တော်ကိုယုံကြည်တာပြီးတော့ ကံကံအကျိုးကိုယုံကြည်တာအဲဒီလိုဖြစ်လို့ရှိရင်သက်စွာဘုရားရဲ့တမ္မာတမ္မောရိဉာဏ်ပေါ်ဒီအာရတမဉာဏ်နဲ့သဗ္ဗသဗ္ဗိတဉာဏ်တော်ရဲ့အကြောင်းရင်းသတ္တဝါတွေပေါ်မှာကျိုးစီးပွားလူလာတဲ့ရှင်နာတနာမှုအဲ့ဒါလည်းပဲလက်မလွတ်ပဲဖြစ်ပါနိုင်ပါတယ်အဲ့ဒီသတ္တသံပါဏယုံကြည်ဝိတ္တတရားနဲ့ပြည့်စုံရမယ်ဆိုတဲ့ကိစ္စမှာ တတ္တာဆိုတာကွဲပြားခြားနားချက်ရှိပါတယ်အဲ့ဒါလေးလည်းပဲတစ်ခုချင်းတစ်ခုချင်းအစဉ်အတိုင်းရှင်းပြဖို့လိုပါသေးတယ်အဲ့ဒီသတ္တာကတိအစာရသတ္တာနိဩကဗနသတ္တာသုံးအဓိကမသတ္တာနဲ့လေးအာဂမနိယသတ္တာလေးမျိုးရှိပါတယ်အဲ့ဒီလေးမျိုးတွေက ပသာရသတ္တဆိုတာမြင်ရစရာတွေမြင်ရကြားရလို့စိတ်ထဲမှာကြည်ရင်သွားတဲ့သဘောလေးပါပဲဆိုကြပါစို့ရှင်ယူဝေရာစိတ်ရှင်းစရာလေးတွေပေါ့လေဗုဒ္ဓရဲ့ပြုပွားတော်ပဲဖြစ်ဖြစ်ဗုဒ္ဓတရားတော်ကိုကြားရလို့ပဲဖြစ်ဖြစ်ပေါ့လေအဲဒီလိုကုသိုလ်ဖြစ်เสียမြင်ကွင်းအတန်လေးတွေကြားလို့စိတ်ကလေးကြီးတဲ့သွားတာ အဲ့ဒါပကာရခတ္တခေါ်ပါတယ်သူကတော့စိတ်ကြည်ုံမျှပါပဲသောဘဒေါသလေးကြီးခိုက်တန်ကြည်ုံမျှပါပဲဉာဏ်တော့မပါဘူးသူကစိတ်ကြည်ုံရတက်တက်နဲ့တိုးတက်အောင်မလုပ်ခဲနဲ့ဒီလောက်လေးနဲ့ကျင့်နေတဲ့ပုဂ္ဂိုလ်ဟာသူရပြောရရတွေကိုယုံကြည်နေတတ်တယ်။ဘာဖြစ်လို့လဲဆိုတော့ကိုကယုံကြည်ကံဖြစ်တဲ့အရာဝတ္ထုတွေပေါ်မှာကိုယ်ပိုင်ဉာဏ်နဲ့ ဆင်ញင်ပြီးတော့ကြည့်လို့ဂုံတတ္တိတွေကိုမတိရတော့ဉာဏ်မဲ့တဲ့တတ္တတရားအနည်းငယ်လည်းပဲကြောင်းတတ်တတ်ပါတယ် blind faith ပုံမျိုးလည်းပဲကြောင်းတတ်တတ်ပါတယ်ကဘာပေါ်မှာလည်းပဲအဲ့ဒီလိုဉာဏ်မပါဘဲနဲ့ယုံကြည်ကြလို့ဆင်းရဲဒုက္ခရောက်နေတဲ့တာရကတွေလည်းပဲမကြာခဏသတင်းစာတို့ဗီဒီယိုကကြီးများနေတာလည်းကြားပါတယ်တော့အဲ့ဒါလေးတွေထောက်ဆကြည့်ဖို့ပါပဲ ပစာရသတ္တအကြောင်းတော့ဒီလောက်ပြောရုံနဲ့လုံလောက်ပါပြီ။အဲဒီကနေပြီးတော့အဆင့်မြင့်ဖို့လိုပါတယ်။အဲဒီကနေတစ်ဆင့်မြင့်တက်သွားတဲ့သတ္တာကတော့ဩကပ္ပနာသတ္တာပါပဲ။သူကစီရင်တုံညွှန်မြင်တုံလေးနဲ့ကိုယ်ပိုင်ညာနဲ့ဆုံးဖြတ်ပြီးတော့ဒါအမှန်ပဲလို့အတီးပြည့်ဆုံးဖြတ်ချက်ကြတဲ့သတ္တာကိုဩကပ္ပနာသတ္တာလို့ခေါ်ပါတယ်။ယုံကြည်ကဝတ္ထုအမှန်တွေကိုသိသိပြီးတော့ ဒါအမှန်ပဲရလို့ဇာဘူးနာဝနဲ့ကိုယ်ပိုင်ညာနဲ့ဆုံးဖြတ်ချက်ကျသွားတဲ့တတ္တမျိုးကဩကပနာတတ္တအဖြစ်ဖြစ်နေပါတယ်။အရင်ဒီကဝတ္ထုတွေကဘာတွေတုံးလို့ဆိုတော့ဘုန်းကြီးတို့ဘုဒ္ဓသာပေရထုတ်ပြရမယ်ဆိုရင်စေတနာ၃ပါးကံကံဤအကျိုးဘဝတွေပါပဲ။အဲဒါတွေကသတိယဝတ္ထုလူကြီးတိုက်တဲ့အရာတွေလို့ဆိုပါတယ်။စေတနာ၃ပါးဆိုတာကတော့ ဘုန်းကြီးတို့ဒီကပရိသတ်တိကြတဲ့အတိုင်းဆရာရဲ့တရားဘုဒ္ဓရဲ့ဓမ္မရဲ့သံဃာရဲ့ကံကံအကျိုးဆိုတာကကုသိုလ်ကံရဲ့အကုသိုလ်ကံရဲ့သူတို့ရဲ့ကောင်းကျိုးဆိုးပြစ်တွေပါပဲဘဝဆိုတာကတော့လွန်ခဲ့တဲ့ဘဝနဲ့လာမယ့်ဘဝတွေတော့မတည်သေးဘူးပေါ့ဒါမှလို့ယခုဘဝတွေ့နေရလို့ရှိရင်ဘုရုံးကလည်းပဲရှိခဲ့ပြီးနောက်လည်းပဲအဝိဇ္ဇာနဲ့တဏှာအမှောင်တတ်နဲ့ အစိတ်ကမကုန်သေးလို့ရှိရင်တော့ကံလူကြည့်ပြီးတော့ဖြစ်ကြဦးမယ်လို့ဒီလိုနားလည်ပြီးတော့ရှင်းပြရမယ်ဟာပါပဲအဲဒီယရဏသုံးပါးရဲ့ဂုဏ်ကြီးတွေကိုအစဉ်တိုင်းပြဖို့ရဘုန်းကြီးကတာဝန်ရှိနေမယ်လို့ဘုန်းကြီးလာရတဲ့ကြီးကဓမ္မဂုဏ်ကြီးပြဓမ္မတူတာကြီးလို့ကောင်းစဉ်တက်ထားတာဖြစ်တော့ဘုရားဂုဏ်ကြီးကိုမပြသေးဘဲနဲ့ပထမဆုံး ဓမ္မဂုဏ်ကြီးကိုပဲရှိဥစွာပြပြစီဘုဒ္ဓနည်းစီကသတိပဋ္ဌာန်ရဲ့ဂုဏ်ကြီးတွေကိုအချင်းချင်းခုနှစ်မျိုးရှိတယ်ဆိုတာပြောသွားပါတယ်သူဒီတိဋ္ဌဟာသကွာလည်းပဲသတိပဋ္ဌာန်ဂုဏ်ကြီးတွေကိုကြားဘူးလားဝါရှိထားတဲ့အပြင်လက်တွေလည်းပဲအာထုတ်ထားပါတယ်ဒီခုခါလည်းပဲထပ်ပြီးတော့ကြားရပြန်တယ်လက်တွေလည်းပဲအာထုတ်နေကြပါတယ်ဒီတော့ သတိပဋ္ဌာန်ရဲ့ဂုဏ်ကြီးတွေကိုလည်းလည်းဖြစ်ဖြစ်များများဖြစ်ဖြစ်ကြားရတော့ဟောဒီဟာတွေတည်အကျိုးရှိပါလားဆိုတာပေါ့လေနားလည်ပြီးတော့ယုံကြည်သွားတာအဲ့ဒီယုံကြည်သွားတာဩကပ္ပနာတရားပါပဲအဲ့ဒီအကျိုးခုနှစ်မျိုးထဲမှာလောဘဒေါသအစရှိတဲ့စိတ်ကြီးကြီးကိဝိစီတယ်ကိုအကြောင်းပြီးတော့ခရီးဆိုတာကြားထားရုံတက်တယ်မဟုတ်ခဲနဲ့သာရကျွန်းတဲ့အတိုင်းဘုန်းကြီးတို့ ဒီယောဂီတွေဒီမှာဟိုတုန်းကလည်းပဲထက်တန်လို့အထုတ်ခဲ့ပါပြီဒီခုလည်းပဲအထုတ်ခဲ့ပဲလက်တွေ့နဲ့ရှိရှိရှိပေါ့ကိုယ်ထဲမှာစိတ်ဆိုင်ထားတယ်။လုံးမဝမ်းပိုက်မှာစိတ်ဆိုင်ထားတယ်။လုံးမနှာခေါင်းမှာစိတ်ဆိုင်ထားတယ်။ဖောင်းမှုပိန်မှုခုနတိုးမှုတွန်းမှုလေးတွေသူတို့ဖြစ်ဆက်မှာတရားဆိုင်ပြီးတော့ခြေလာကြိုက်ပြီးတော့ဆွဲမြဲစွာရှိတော့ရှိအောင်ဒီမှာစိတ်ကလေးရတော့စိုက်ကြတယ်။တတိကလေးရရှိနေတော့စိတ်ဟာ တခြားတစ်ပါးအာယုန်တွေကိုမပြုတ်မိပဲနဲ့စိတ်ကလေးမှာဒီမှာအလုတ်ရှိတေတာလေတာပွေတာလောလီတာမရှိဒီမှာပဲငြိမ့်နေတာပဲအဲ့ဒီငြိမ့်နေတဲ့စိတ်ကစဉ်းစားဖို့တမတေရာကပါဒလာမပါဘူးရှင်းနေတယ်မြေမုန်းတဲ့ဒေါသပါဒလာမပါဘူးရှင်းနေတယ်ဒါကိုယ်လေးပဲအခြားခြားညီကြီးတွေဆိုတော့ဘာမှမရှိဘူးဒါကိုယ်လေးပဲကိုယ်လေးတွေကျုံးလာတော့ဟာဟုတ်ပါလားဆိုတာပေါ့လေဘောကပနာတ္တတရားဟာ ပို့ပြီးတော့အဲတောက်ပြောင်လာတယ်အဲ့ဒါကိုယ်လေးနဲ့တိုက်ကြည့်ပါတော့ကဘာပေါ်မှာသိစကြကြတဲ့စိတ်တိပ္ပပညာရှင်ကြီးတယောက်ဟာယောဂပြောက်ကြီးအတွက်ထက်မြက်တဲ့စိတ်တစ်ခုကိုတီထွင်ဖော်ထုတ်လိုက်ပါတယ်ဒီစိတ်ဟာဘယောဂဘယောဂကြီးအတွက်ကြောက်ဖို့တေးကြပါတယ်ဆိုတာတီထွင်လိုက် ဒီတွင်လိုက်တော့ဒီယောဂရဲ့စွမ်းရည်တတ္တိကိုကြာဥလာဝနဲ့ယုံကြည်သွားတာတပိုင်းမှာအခြားခြားပုဂ္ဂိုလ်တွေယောဂကြောက်သွားတာတွေ့ရလို့ယုံကြည်ရတာတပိုင်းမှာနောက်ကိုယ်တိုင်ယောဂရှိလို့ဒီဆေးကိုပြီးဝဲလိုက်လို့ကြောက်သွားတဲ့အခါမှာဟာဒီဆေးဟုတ်ပါလားသိချက်မြက်တဲ့ဆေးပဲဆိုတာပေါ့လေဆေးရဲ့စွမ်းရည်ကိုသိပြီးတော့ တယ်ကောင်းတဲ့ခြေပဲလို့လက်ခံယုံကြည်လိုက်တာအဲ့ဒီသဘောမျိုးနဲ့ရှင်းကြည့်ပါဆက်မြက်တဲ့ကဘာကျော်ဆေးကိုအမိပြုပြီးတော့လည်းပဲဆေးတူတွေကလည်းပေါ်တတ်ပါတယ်အဲ့ဒီဆေးတူတွေကတော့ဆေးအစ်စ်လောက်တော့ထက်လက်ချင်းမှာထက်မြက်ပါပါတော့အဲ့တော့ဆေးရှင်းစစ်ဆိုတာပေါ့ဒီကိုယ်တိုင်စမ်းသပ်ကြည့်ရင်သိနိုင်ကြပါတယ်အခု MS ဒိတ်တာလည်းပဲသတိပဋ္ဌာန် စိတ်ထက်မြက်ကြောင်းကိုစမ်းသပ်ကြည့်တော့ထိုက်တန်လို့ရတိနာလေတော့ဒီမှာဩကပနတတ္တာတရားကြီးလည်းပဲထိုက်တန်လို့ဖြစ်နေလိမ့်မယ်ဆိုတာယုံကြည်ပါတယ်စေတုတွေကိုစေစေလိုယူဆပြီးတော့အာဟုတခုနဲ့ပြီးဝဲတဲ့အခါမှာယောဂမပြောက်တယ်လို့ထို့အတူစေစေကိုစေစေပဲရလို့မယုံကြည်လို့ရှိရင်လည်းယောဂမပြောက်နိုင်ပါဘူးယုံကြည်နေတယ်လို့ ဆေးကိုလည်းပဲပုံမှန်ပေါ့လေချိန်မှအတိုင်းတန်မှမမီဝဲပြန်ဘူးဆိုလို့ရှိရင်လည်းပဲယောဂမပြောက်နိုင်ပါဘူးတစ်ဆေးစစ်ကိုဆေးစစ်မှသိပြီးတော့ယုံကြည်ကြည်နဲ့ဒီဝဲမှာပြောက်နိုင်တယ်ဆိုတဲ့အချက်ကိုလည်းပဲစဉ်းစားဖို့ပါပဲအဲဒီလိုယောဂပြောက်ရေးအတွက်ဆေးကိုဒီဝဲရမှာမတည့်တဲ့အစာတွေရှောင်ဖို့နဲ့တည့်တဲ့အစာတွေကိုလည်းပဲ စားဖို့လူသေးတယ်ဆိုတာလည်းပဲအဲ့ဒါနားလည်ဖို့လိုပါသေးတယ်ကြတယ်မတည့်တဲ့စာရီကြောင်ချဆိုတာကတီလာတွေအဲမပြတ်ဖို့ပေါ့သုတ်ဒီဆောင်လေးလာတဲ့တီလာတွေပြတ်တာကမတည့်တဲ့စာရီစောင်းလို့ခေါ်ပါတယ်ပြီးတော့မယုံမတည်လောက်တာမသိမစလောက်တာယန္နာယန္နာလောက်တာစိတ်ဆန္ဒပြင်းပြပြထားပြီးတော့မလောက်တာ စသည်ပေါ့လေအဲ့ဒါတွေဟာမတည့်တဲ့အစာတွေပါပဲအဲ့ဒီရဲ့ဆန့်ကျင်တဲ့ဟာတည့်တဲ့အစာလို့ဆိုပါတယ်အဲ့ဒါတွေကလည်းပဲမတည့်တဲ့အစာရှောင်တဲ့အနေလိုပေါ့လေခုနဟာဒီရှောင်ရှားလို့ရှိရင်ကိုယ်မှာတရားမှာအနောက်ရှင်မဖြစ်ပါဘူးအဲတဲ့တာတွေဆောင်ပွားလို့ရှိရင်တော့ကိုယ်မှာဒီဥထံတရားအထုတ်ရမှာအကျိုးကျေးဇူးတွေအများကြီးရှိလာတာဆိုတာယောဂီတွေကိုယ်လို့ဖြစ်ပါလိမ့်မယ် အဲဒီလိုမတည့်တာတွေရှောင်ရှားတော့ဘေးမဖြစ်တည့်တာတွေဆောင်ခွာတော့ကျိုးကျေးဇူးတွေရှိလာတော့ခန္ဓာကိုယ်မှာတွေးတာတွေထူးထူးခြားခြားကြီးကောင်းလာတွေးတာလည်းပတ်မှုတွေကောင်းလာအဲဒီကကြလို့ရှိရင်ကျမကြီးအကျိုးနားတယ်ပြီးတော့ကျမကြီးပေါ်မှာတန်ဖိုးထားတယ်တန်ဖိုးထားပြီလေပို့ပြီးတော့ဂရုစိုက်လေဖြစ်လာတော့ကိုယ်မှာကုကအားတွေထူးထူးခြားခြားကြီးကောင်းလာတော့တာပဲ ဒီခါမှာမကြမ်းပါစရာအကြောင်းတွေနဲ့တွေ့နေလို့ကြမ်းပါယူပါမှထိခိုက်နေသွားတော့ဒါလိုပဲစက္ကန့်တိုင်းမလားကိုယ်ရဲ့ဆက်ပြီးတော့လည်းငယ်ပေါ်တဲ့အာရုံနဲ့ကြိုက်အောင်တရားဆက်ရှင်းလာကြပြီးတော့ဆင်းရဲစွာရှိတဲ့ပုဂ္ဂိုလ်ဟာရှိတိုင်းရှိတိုင်းမရှိလို့ဖြစ်ခွင့်ရှိနေရတာတော့စိတ်ယောဂါတွေအငြိကြီးတွေကင်းကင်းချင်းချင်းနေတာပန့်ရှင်းပန့်ရှင်းနေတာတဏှာကြီးဆိုအဲ10မိနစ်ဆိုလို့ရှိရင်အချိန်ပေါင်း60 တနားရီဆိုလို့ရှိရင်3600အဲ့ဒီနည်းနဲ့တွက်ကြည့်ပေါ့အချိန်ကရလာတော့နောက်ဉာဏ်လေးတွေထူးထူးခြားခြားဖြစ်လာတယ်ဉာဏ်ဖြစ်ပုံတော့နောက်ဆက်ပြောပါမယ်ဒါစိတ်မှာခုကအားတွေထူးထူးခြားခြားကောင်းလာတယ်ကောင်းလာတော့ဒီပေါ်မှာအကျိုးရှိမှနားလေတော့တန်ဖိုးတွေထားလာတယ်သဘောထားလေးတွေပို့ပြီးတော့ယူသေးလေးလေးစိစလေးလေးမယမနာလုပ်လေးလေးစသည်ပေါ့လေ ပို့ပြီးတော့လည်းပဲစိတ်တွေတန်ရှင်းပြီးတော့စိတ်အားတွေရှိပြီးကိုခုစိတ်ခုကအားတွေကောင်းနေပြီဖြစ်လာတယ်ဆိုတာယောဂီနှိုင်းရှင်ပြီးတော့စဉ်းစားကြည့်ပါစိတ်တွေတန်ရှင်းလို့ဆက်ပြီးတော့အဆက်မပြတ်ပါဘူးရှုမှတ်နေတဲ့အခါရှုစရာလေးကတစ်ခုရှုတာလေးကတစ်ခုပေါ့လေယုတ်ကတစ်ခုနာငါတစ်ခုပေါ့တိစရာကတစ်ခုတိတာကတစ်ခုဆိုတာကွဲတာရင် တကယ်ရှိကိုအရှိတိုင်းရှုနေရင်ကပတ္တိဆုံးရောက်ရင်ကြည့်လိုက်တာနဲ့ပဲပုဂ္ဂိုလ်တ attva မဟုတ်ဘူးငါသူယောက်ျားမိန်းမမဟုတ်ဘူးနာယုတ်နဲ့နာမယ်ဆိုတာပေါ့အတိအကျဆုံးဖြတ်ချက်ကြတော့တာပဲအဲ့ဒါဟာဩကပနာတတ္တာအဆင့်မြင့်လာတာပါပဲလုပ်ငန်းနဲ့ပြည့်စုံပြည့်ထောင်ပေးလို့ယုံနာပိုက်ခြားတည်တာနဲ့ပဲဓမ္မ ဆင့်တက်တာအဲဒီလိုတကယ်အရှိယုံနာကိုအရှိရလို့ကိုယ်ပိုင်ဉာဏ်နဲ့သိသွားလို့ဒီနှမျိုးသာရှိတာပဲဆိုတဲ့အတိအကျပေါ်တာနဲ့ပဲယောက်ျားမိန်းမဆိုတဲ့အတိမရှိပါဘူးယောက်ျားနဲ့မိန်းမခွဲခြားမှုဆိုတာလည်းပဲအဲ့ဒီအတိတွေမရှိတော့ပါဘူးပြောက်သွားပါပြီတန်းတူလိုဖြစ်သွားပြီအဲ့ဒီလိုကိုယ်တွေးနဲ့အတူတူပဲဆိုတာတတ်တည်ပဲဆိုတာကိုသိအောင် လုပ်ရတာပါဗုဒ္ဓကဒါယောက်ျားပဲဒါမိန်းမပဲဆိုတာကိုယ်တိုင်ထွက်ရတာမဟုတ်ပါဗုဒ္ဓမပွင့်ခင်တည်းကအလိုလိုပဲယောက်ျားမိန်းမကွဲနေပါတယ်လောကမှာသူ့အတူကွဲပြီးသားဟာတော့မိန်းမဟာမိန်းမပဲယောက်ျားယောက်ျားပဲဒါတော့ဘယ်နည်းမှမတူဘူးဆိုတာစဉ်းစားတတ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးလက်ခံပါတယ်ဘုရားတို့တတိပဋ္ဌာန်နယ်ထဲမှာတော့ သီပရတရားကိုလက်တွေ့ကြကြအထုတဲ့ပုဂ္ဂိုလ်များဟာယောက်ျားလည်းမဟုတ်တော့ဘူးမိန်းမလည်းမဟုတ်တော့ဘူးဘိက္ခုဆိုတဲ့စကားလေးတစ်လုံးနဲ့တုံထားတယ်ပြီးတော့အခုသတိပ္ပံတရားလမ်းစဉ်လိုက်တဲ့ပုဂ္ဂိုလ်တွေဟာရိုးရိုးလူကနေပြီးတော့ရိုးရိုးမိန်းမယောက်ျားနေပြီးတော့ဘိက္ခုဆိုတဲ့သရင်ဝင်လာတာအဆင့်ကိုမြင့်လာတာကျမ်းဂန်များမှာပြထားတယ်ပြထားပါတယ် ပရိပါဏကောဒေဝဝါဟောတုမနုဿောဝါဘိက္ခုတိတန်ဆံဒစ္စတိပြောရတယ်။ဒီလိုတတိပဌာန်လမ်းကြောင်းလက်တွေ့ကြကြလိုက်သူဟာနတ်ဗြဟ္မာပဲဖြစ်ဖြစ်လူသားပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုပေါ်လိုက်လို့ရှိရင်ဘိက္ခုဖြစ်တာကြီးတယ်တဲ့။ဘာမှမခွဲဘူးတမားတော့အကုန်လုံးဘိက္ခုကြီးပဲတမား။ဒီထဲမှာငုတ်နေတဲ့အိဗယ်လေးတော့ပြောပြရစီ။ဘိက္ခုဆိုတာက အ ਨੇ ဒိဗ္ဗေ2မျိုးထွက်ပါတယ်လူရဲ့ပထမတစ်မျိုးကဒီယုံနာဒီဆက်ဆက်ပြီးတော့ဖြစ်နေတဲ့အပေါ်မှာဥနာတေဒုက္ခသေးတွေမြင်တော့ကြောက်တာကြောက်စရာကြီးပဲလို့ဒီလိုရှိတဲ့ပုဂ္ဂိုလ်ကဒါဘိက္ခုလို့ခေါ်ပါတယ်အဲဒါကဤတစ်မျိုးပါဘုဒ္ဓပိဋကလည်းပဲအဲဒီလိုကြောက်စရာသေးတွေ မြင်နေလိမ့်မယ်ဆိုတာဟိုတော့လည်းမြင်ခဲ့ပြီးထက်တယ်အခုလည်းပဲမြင်နေလိမ့်မယ်လို့ယုံကြည်ပါတယ်ဘယ်နဲ့တော့မြင်ကြတာမဟုတ်လားအပြစ်မြင်ုံနဲ့တော့အဲ့ဒီအပြစ်တွေကလုံးဝလွတ်လိမ့်မယ်လို့တော့မရှိပါဘူးအဲ့ဒီဆင်းရဲတွေဖြစ်ခြင်းရဲ့အကြောင်းကိုဒီလာခြင်းသမာဓိခြင်းပညာခြင်းနဲ့ပယ်တတ်ဖို့လိုပါသေးတယ်ဒီယောဂီတွေဟာဒီလာတွေပြည့်စုံနေတာပဲ ကောင်းတဲ့ကိုယ်မူရာတွေကောင်းတဲ့အရင်ကြီးတဲ့ကိုယ်လုံးမူရာတွေရှိနေတာပဲတကယ်လို့မလျော်တဲ့အပြုအမူတွေနှုတ်အပြောဆိုတွေကိုမဖြစ်ရအောင်မထိနိုင်ဘူးဆိုလို့ရှိရင်အမှန်တရားကျမ်းတမ်းတဲ့လောဘဒေါသကိလေသာတွေဖြစ်မှာပေါ့အခုသာနာညာတာပြီးတော့မတရားတဲ့ကိုယ်နှုတ်အပြုအမူတွေကကြောင်ကျင်းနေတော့အဲဒီကျမ်းတမ်းတဲ့ကိလေသာတွေရှိသေးလား မရှိတော့အဲ့ဒီကျမ်းစာနဲ့ရှိတဲ့ဓာတ်တွေကိုပယ်ချက်နေတာလည်းပဲဘိက္ခုလို့ခေါ်ပါတယ်ပြီးတော့တရားမှဆိုရင်14နာရီနဲ့14နာရီတွေကလုံးဝအိပ်ပျော်ခြင်းဆန္ဒထားပြီးတော့ကျန်တဲ့အချိန်တွေမှာသွားနေလို့ရနေလို့ထိုင်နေလို့အိယာပေါ်လှဲလို့ကိုယ်တို့ဆန်လို့စသည်ပေါ့သင်္ချာဖြစ်ပေါ်လာတဲ့အမူအရာတိုင်းကိုမလွတ်တမ်းမှတ်နိုင်ရေးအတွက်ဖြောက်မှန်တဲ့ ကြောင့်ရဆိုင်မှုတွေသမာဓိမမဲ့ခြင်းဖြစ်နေတယ်။ကြောင့်ရဆိုင်ပြီးတော့တွဲမြဲတဲ့ရှုမှတ်မှုသမာဓိမဲ့ခြင်းဖြစ်နေတယ်။တွဲမြဲစွာရှုမြရအောင်မှာစိတ်ကလေးတွေစုကလေးစိုက်ကလေးစိတ်ကနိုင်မလားကြကြနေတယ်။ဒီခါမှာစိတ်ကလက်မခံပယ်လှန်တဲ့သဘောစိတ်ရှင်မှာစိတ်ကမဝင်အောင်ပိတ်ဆို့တဲ့သဘောနဲ့ကိုထားရအာယုံမှာစိတ်ကလေးစုစုစည်းစည်းဖြစ်နေတယ်သမာဓိတွေဖြစ်နေပါတယ် စဉ်းစားတဲ့ဒီအခါမှာစိတ်ထဲမှာကြာကားရဖြစ်သလားဒေါသတွေဖြစ်သလားမဖြစ်ပါဘူး။ဘာဖြစ်လို့လဲခုနကဝိရသတိသမารိခေါ်တဲ့သမารိခန္ဓာသမထတရားနဲ့တမပယ်ဆက်နေတာ။အဲ့ဒါဘိက္ခုအဘိက္ခုတို့သမာဓိဘိက္ခုခေါ်တယ်။အဲ့ဒီလိုသမာဓိကြီးကောင်းလို့အရုံနဲ့မသိနဲ့ချိန်လာကြပြီးတော့ရုပ်ရယ်နာရယ်လို့တကယ်အမှန်နေသိမြင်တဲ့ဉာဏ်ကြီးပွင့်လာတယ် ပိုင်နိုင်စွာရှိမိတဲ့အာရုံပေါ်မှာကိလေသာမျိုးပြုတ်သွားတာချိန်မိုက်ပြုတ်သွားတာပေါ့မျိုးတော်မှမကြတော့ဘူးဆိုတော့မျိုးတော်မကြအောင်လည်းမှာဉာဏ်လေးပွင့်သွားတယ်ဆိုတော့အဲ့ဒါကိလေသာမျိုးကိုပယ်တတ်တဲ့ပညာဘိက္ခုလို့ခေါ်ပါတယ်အဲ့ဒါလို့အမှန်ကိုမသိသေးရင်တောကကြီးကတော့ယောက်ျားရဲ့မိန်းမရဲ့ခွဲနေဦးမှာပဲဘုရားကလည်းဒီတိုင်းလေးကြီးစားခဲ့တယ် ဒီကိုယ်တိုင်လည်းပဲငါယောက်ျားပဲငါမိန်းမပဲဆိုတော့ကွဲနေပါပါပဲဒီအသိဉာဏ်လေးရသွားလို့ရှိရင်တော့ယောက်ျားမိန်းမမကွဲတော့ပဲနဲ့ဓာတ်တွေဟာကျုံးနေနံပဲဆိုတာကိုဒီတသားလေးဖြစ်ပါမှာအဲ့ဒီလိုယုံနာကြီးတိုက်ထားပြီးတဲ့ဒီကဉာဏ်လေးကအစအစဉ်ကြီးတစ်ဆင့်ကြောင်းကျိုးဆက်ပြီးတော့ဒီပုံလေးအဲ့ဒီပေါ်မှာမျက်စိရဲ့သဘောပဲဆိုတာသိမြင်ပုံလေးပေါ့အစဉ်စဉ်စဉ်စဉ် ဉာဏ်လေးတွေရှိပြီးတော့နောက်ဆုံးရှုစရာကလေးလည်းပဲတက်ကလေးပဲသဘောတက်တက်လေးပဲရှုတာလေးလည်းသဘောတက်တက်လေးပဲဆိုတာရှင်းပြီးတော့အင်းကြီးနဲ့နိဗ္ဗာန်ပေါ့လေအဲဒီအင်းကြီးနဲ့ဓာတ်ကိုရောက်သွားမှာအဲဒီကကြလို့ရှိယောက်ျားမိန်းမဆိုတာအရှင်းမဟုတ်ပါဘူးဝိပဿနာဉာဏ်ခိုက်တာမှာကိုပဲယောက်ျားမိန်းမဆိုတာမရှိပါဘူးဓာတ်တွေပါပဲအဲ့တော့တကယ်အင်းကြီးနဲ့ဓာတ်ရောက်ရှိရေးအတွက်အဲ့ဒါကိုညှော်ပြီးတော့ယခု အမိသာဘိက္ခုကနေပြီးတော့ပေါ့လေငင်းပြန်တွားနေပါတယ်ဒီမှာအမျိုးသားတစ်ဖက်အမျိုးသမီးတစ်ဖက်ပေါ့လေဒီမှာငင်းပြန်တွားနေအမျိုးသမီးတွေကနောက်ကမဟုတ်ပါဘူးငင်းပြန်တွားနေတာအဲ့လိုငင်းပြန်တွားမှတကယ်တန်းတူယောက်ျားမင်းမမခွဲတဲ့ကြည့်မြင်တဲ့ဉာဏ်ဒီအစဉ်အဆက်ရှိပြီးတော့တကယ်အေးစားနဲ့နေမျိုးကိုရောက်ကြမှာပါအဲ့ဒီခါကျမှကောင်းကောင်းနားလည်လာမှာပါ အချင်းချင်းသိတာအောင်ပြောရလို့ရှိရင်အခုကြည့်ပါလားအာဇီဝဓမ္မကတိလာလဲအတူတူပဲယောက်ျားနဲ့မိန်းမသူလည်းပဲဒီကိုယ်လည်းစကြည့်တော့ရှိမှတ်တာပဲယောက်ျားလည်းဒီလိုပဲအမျိုးအမျိုးသမီးလည်းအတူတူအတူတူပဲပြီးတော့ယုံနာပိုက်ချပြီးမှုကြောင်းကျိုးဆက်သွယ်ပြီးမှုဆိုတာသူအားထုတ်လည်းသူတိမှာကိုယ်လည်းအားထုတ်တိမှာပဲတန်းတူတယ်ဘယ်တော့ရှင်းနေလို့ဒီမှာဘယ်သူကပို့ပြီးတော့အားထုတ်နိုင်တယ်ဘယ်သူက အဲ့ဒါဘုရားပို့ပြီးတော့ဖွင့်ရတာလေဆိုတာမရှိဘူးတရားနေတယ်အတူတူပဲပြီးတော့ယောဂီဆိုရဲအသုံးလုံးကလည်းအတူတူပဲသူလည်းယောဂီကိုယ်လည်းယောဂီပဲမှာဒီအချိန်ကုန်တော့ပဲဒါတော့ပဲတော့ရအောင်စေယောဂီများသတိပ္ပံဒီကနာကကြရတဲ့အတိုင်းသတိပ္ပံရဲ့အကျိုးသွားတွေကိုစာရဒီနာလေတဲ့အပေါ်မှာလက်တွေ့ပြည့်စုံပြောထောင်ပေးလို့အမှန်တရားလေးတွေ ခြေကန်းအစပြီးတော့တစ်ဖြည်းဖြည်းတည်နေပြီးတော့နောက်ဆုံးပြီးမြတ်တဲ့တက်ရောက်တဲ့အထိပေါ့ကျူဇောက်ပွားများအထုနိုင်ကြပါစေတတ္တတရားတွေတော့ပြည့်ဝဖြစ်နိုင်ကြပါစေ